န်းကြီး41အငယ်1မှ4တကြွန်းတနိုင်ငံအရတ်တို့ငါရှိမှငြိမ်ဝတ်စွာနေကြလူအမျိုးမျိုးတို့အားဖြည့်ကြချင်းကပ်၍ပြောကြတရားတွေ့ကြကုန်အံ့ဖြောင့်မတ်ခြင်းမင်္ဂလာလိုက်တတ်သောသူကိုအရှိပြီကအဘဲသူပေါ်လာစေသနည်းလူအမျိုးမျိုးတို့ကိုသူ၌အပ်၍ရှင်မြင်းတို့ကိုအုပ်ဆိုးစေခြင်းဟာအဘဲသူစီရင်သနည်း ရန်သူတို့ကို သူ၏ဓားရှေ့မှာမြေမှုန့်ကဲ့သို့၎င်း၊သူ၏လေးရှေ့မှာလွင့်သော ဖွဲကဲ့သို့၎င်းအဘယ်သူဖြစ်စေသနည်း။ရန်သူတို့ကိုလိုက်ရ၏။မိမိခြေမနင်းဘူးသောလမ်းဖြင့်ဘေးမရှိ လွန်သွားရ၏။ထိုအမှုများကိုစီရင်ဖန်ဆင်းလျက်၊ရှေ့ဦးစွာမှစ၍လူမျိုးအစဉ်အဆက်တို့ကို ခေါ်သောသူသည်အဘယ်သူနည်းဟူမူကား၊အဦးဆုံးသောသူဖြစ်၍ နောက်ဆုံးသောသူတို့နှင့်ရှိသောငါထာဝရဘုရားပေတည်းအငယ်9မှ16တကြွတနိုင်ငံအရတ်တို့သည်မြင်၍ကြောက်ကြ၏မြေကြီးဆွန်းသားတို့သည် ထိတ်လန့်သောစိတ်နှင့် ချင်းကပ်၍စုဝေးကြ၏အိမ်ဤချင်းတယောက်ကိုတယောက်မဆ၍ညီကိုချင်းတယောက်ကိုတယောက်မစိုးရိမ်နှင့်ဟုဆိုကြ၏ထို့သောပဒဲသမားသည်ပဒိန်သမားကိုနှိုးဆော်တတ်၏ တန်တူနှင့် ချိုးစေသောသူသည်ပေပေါ်မှာရိုက်သောသူကိုလည်းနှိုးဆော်၍ဂဟေကောင်းသည်ဟု ဆိုတတ်၏ရုပ်တုကိုမလှုပ်ရှားစေခြင်းဟံတန်ကြွန်နှင့်ရိုက်ထားတတ်၏ငါကြွန်ဤတွေလငါရွေးချယ်သောသူယာကုပ်ငါအဆွေ အာဗြဟံဤသားမြေကြီးအစွန်းနားမှငါလက်ဆွဲ၍ခေါ်တော်သူတင်းဒီငါကြုံဖြစ်၏ဟု၍၎င်း တင့်ကိုငါရွေးချယ်ပြီးတင့်ကိုမပြစ်မပယ်ဟု၍၎င်းဂတိကိုခံရသောသူမစိုးရိမ်နှင့်ငါသည်တင့်ဘက်မှရှိ၏မကြောက်နှင့်တင်းဘုရားသခင်ငါသည်တင့်ကိုခိုင်ခန့်စေမည်တင့်ကိုဆောင်မမည်ငါတစ္ဆာလက်ရလက်ဖြင့်ထောက်ပင့်မည်တင်၌အမျက်ထွက်သောသူတို့သည် ရှက်ကြောက်ခြင်းနှင့်မျက်နာပြက်ခြင်းရှိကြလိမ့်မည် င်၌ရန်ပြုသောသူတို့သည်အဘယ်မျှမဟုတ်တကဲ့သို့ဖြစ်၍ရှင်းရှင်းဖြစ်စည်းခြင်းသို့ရောက်ကြလိမ့်မည်။တင်နှင့်ဆန့်ကျင်ဘက်ပြုသောသူတို့ကိုတင်သည် ရှာ၍မတွေ့ရ။တင့်ကိုစစ်တိုက်သောသူတို့သည်အဘယ်မျှမဟုတ်တကဲ့သို့၎င်းအနတ္တတက်တဲ့ကဲ့သို့၎င်းဖြစ်ကြလိမ့်မည်။အကြောင်းမူကားတင်၏ဘုရားသခင်သာရဘုရားကမစိုးရိမ်နှင့်ငါမဆမီဟုတင့်အားဆိုလျက်တင်၏လက်ရလက်ကိုကင်မည်။ ။အိုတီကောင်ယာကုပ်၊အမျိုးငယ်ဣသရေလ၊မစိုးရိမ်နှင့်။ငါသည်သင့်ကိုမစသောသူဖြစ်၏။သင့်ကိုရွေးနှုတ်သောသူသည်ဣသရေလအမျိုး၏သန့်ရှင်းသောဘုရားဖြစ်သည်ဟုထာဝရဘုရားမိန့်တော်မူ၏။ငါသည်သင့်ကိုအသွားရှိသောစပါးနယ်စရာယန္တရားစက်အသစ်ဖြစ်စေမည်။သင်သည်တောင်ကြီးတို့ကိုနယ်၍ညက်စေမည်။တောင်ငယ်တို့ကိုဖွဲကဲ့သို့ဖြစ်စေမည်။သူတို့ကိုလှစ်၍ လေသည်သူတို့ကိုတိုက်သွားလိမ့်မည်မုန်တိုင်းလွှင့်လိမ့်မည်တင်မူကားသာရဖျား၌ဝမ်းမြောက်လိမ့်မည်ဤတွေလာမျိုး၏တန်ရှင်းသောဖျား၌ဝါကြွားလိမ့်မည်အငယ်၁၉မှ24ဆင်းရဲသော သူနှင့်ငတ်မွတ်သောသူတို့သည် ရေကိုရှာ၍မတွေ့ရေငတ်၍ရှာတွေ့ချောက်သောအခါငါသာရဖျားသည် သူတို့စကားကိုနားထောင်မည်ဤတွေလာမျိုး၏ ဘုရားသခင်ဖြစ်သောငါသည်သူတို့ကိုမစွန့်မြင့်သောအရတ်တို့၌မြစ်ကို၎င်းနှိမ်သောအရတ်တို့၌စမ်းရေကို၎င်းငါပေါက်စေမည်တောအရတ်၌ရေကန်များကို၎င်းတွေ့ချုပ်သောအရတ်၌စမ်းရေတွင်းများကို၎င်းငါဖြစ်စေမည်တော၌အာရစ်ပင်အကရှပင်မုရတုပင်တန်လွင်ပင်များကို၎င်းလွင်ပြင်၌ထင်းယူပင်တဒေရပင် တာရှုရပင်များကို၎င်းယောနှောလျက်စိုက်မိတို့ဖြစ်၍သာရဖျားသည်ဤအမှုကိုစီရင်၍ဤဒေလအမျိုးဤတန်ရှင်းသောဖျားဖန်ဆင်းတော်မူကြောင်းကို ထိုသူအပေါင်းတို့သည် သိမြင်၍စင်ကြင်နားလေကြလိမ့်မည်တင်တို့၏အမှုကိုစောင့်ကြလော့ဟုသာရဖျားမိန်တော်မူ၏တင်တို့၏ခိုင်ခံ့သောတက်သေးများကို ထုတ်ပြကြလော့ဟုယာကုပ်အမျိုး၏ရှင်ဘီမိန်တော်မူ၏ ထုတ်ဖော်၍အနာဂတ္တိအရာတို့ကိုငါတို့အားပြကြစေ။အရင်ဖြစ်ဘူးသော အရာတို့သည်အဘယ်သို့ ဖြစ်သည်ကိုငါတို့ဆင်ခြင်၍ထိုအရာတို့၏အဆုံးကိုသိရမည်အကြောင်းဘော်ပြကြစေ။သို့မဟုတ် ဖြစ်လတံ့သောအရာတို့ကိုငါတို့အားဟောပြောကြစေ။သင်တို့သည်ဘုရားဖြစ်သည်ကိုငါတို့သိရမည်အကြောင်း၊ဖြစ်လတံ့သောအရာတို့ကိုပြကြလော့ အချင်းချင်းတယောက်ကိုတယောက်ကြည့်ရှုတွေ့မြင်မိအကြောင်းကောင်းသော အမှုသိုးသော အမှုသစုံတစ်ခုကို ပြုကြလော့။သင်တို့သည်အဘယ်မျှမဟုတ်သော အရာထက်သာ၍ယုံမှကြ၏။သင်တို့အမှုလည်းအဘယ်မျှမဟုတ်သော အမှုထက်သာ၍ယုံမှ၏။သင်တို့ကို ရွေးယူသောသူသည်ယွန်ရှာပွေဖြစ်၏။အငယ်25မှ29 မြောက်မျက်နှာ၌လူတယောက်ကိုငါပေါ်ထွန်းစေ၍သူသည်လာလိမ့်မည်နေထွက်ရမှလာ၍ငါနာမကို ပထနာပြုလိမ့်မည်အိုးဒိန်သမားသည်အိုးမြေကိုနင်းတဲ့ကဲ့သို့ထိုသူသည်မင်းတို့ကိုအိုးမြေအမှတ်နှင့်ကြော်နင်းလိမ့်မည်ငါတို့သည်သိရမည်အကြောင်းရှေးဥစွာမှဆ၍အဘဲသူသည်ဟောပြောသည်နီမှန်ပေ၏ဟုငါတို့သည်ဆိုရမည်အကြောင်းရှေးမစွာကအဘဲသူသည်ဟောပြောသည်နီ ဖော်ပြသောသူတယောက်မျှမရှိဟောပြောသောသူတယောက်မျှမရှိသင်တို့စကားကိုကြားသောသူတယောက်မျှမရှိဤမည်သော အမှုတို့သည် ဖြစ်ကြလိမ့်မည်ဟု ရှေးဥစွာငါသည်ဇီးုံမျိုးအားပြော၏ဝမ်းမြောက်စရာတရင်ကို ကြားပြောသော တမန်ကိုလည်းယေရုရှလင်မြို့သို့ငါစေလွတ်၏သူတို့ကိုငါကြည့်ရှုသောအခါတစုံတယောက်မျှမရှိသူတို့တွင်သတိပေးသောသူတယောက်မျှမရှိ ပြန်ပြောစေခြင်းငှာသူတို့ကိုငါမေးမြန်းတော်လဲသူတို့သည်အကျွင့်မဲ့အနတ္တဖြစ်ကြ၏သူတို့အမှုများလဲအဘယ်မျှမဟုတ်သူတို့တွန်းသောရုပ်တုတို့လဲအနတ္တမရှိ လေတက်တက်ဖြစ်ကြ၏